သာသနာတော်2540ပဲပြည့်နှစ်ကောဇာတက္ကရီ1358ခုဥဒ္ဓဝတ္တနာမူလရာသီတော်တည်းလာဇန်32ရက်နေ့ညဘဂဝတိုင်ပြုမျိုးပင်စင်လာမဟာသီတာနာရိတ်တာမဟာတိပဒံဓမ္မပိပန်တော်မြတ်အတွင်၌အကျဉ်းနဲ့ဆယ်မြောက်ခြင်းကျင့်ပါအပ်သောရပောင်းကိုကြွားပင်3လသက္ကန်းပါဝယ် ပေကလုံးမျိုးဈေးပိုင်းလေယောဂီကြောချင်းမြမိသားတစုကဘာခင်ဥပိုးတွေကိုကြီးချွရဲ့အမိတော်လှကိုအမှုထားတာ3600ကျပ်တို့ဖြင့်ဘုရားမှုရှိသံဃာတော်ယောဂီသူတော်ချင်းများတော်အပိအဝင်းအမတရားကျော်တို့အားနာနဲ့အာယုံမုံရင်းငါစွာပဋိသင်္ဃအတွက်900ကျဓမ္မပူဇာ900ကျမတ္တနိမိတ်ကိုတရားကျတို့ကိုပိုက်ကြလူတန်းသည့်ကုသိုလ်မင်္ဂလာဓမ္မတပါယဟန္တကာ ဒီဥခေအောင်တော်ဥကြီးဥနိတော်ဘွယ်တော်သောခင်ဤဥပါတိတော်ချုံဥမောင်ကိုတော်တင်စိန်သောအုံမြာယဥစိန်မောင်တော်စန်းကြီးဥချေဟာတော်ကျင်နိုင်တော်အေးထွေးဥလာကျော်တော်သားမြတ်တော်စောကြီးမထွေးဥဒညာတော်လိမ့်ညာ33ဥသောအလူရှင်တို့က9998ကျတို့ဖြင့်ဘုရားမရှိသံဃာတော်ယောဂီတို့တော်ရှင်များလုံးအာဘိအပိတ္တ တရားကျော်တို့အလေးသွမ်းလို့ပြန်လကောင်းအရိသင်္ဃပြုကြုံအတွက်900ကျဓမ္မဘုဒ္ဓ914ကျမိယဝေယဝိသ298ကျတို့ပြန်လွတ်တာလေကုသိုလ်မင်္ဂလာဖြူမျိုးစိတ်ယုံမိုင်းလေအဘွားတော်မင်းအေးမိဘတစ်ဖက်မိဘဥပုဘ္ဗတော်ဘွားသိတပည့်မိဘဥနိကုတော်ဆမ်းမိတော်ကိုယေရှုကြသည်ဥနိတော်ဘွက်တော်သမိမရွှေဆွေးဝင်သားမောင်မြတ်သူ သမီးသေးသေးကိုစကြော်မင်းနိုင်မိသားစုတို့ကသင်တွန်းနိုင်ခွင့်မိသားစုတို့ကသင်သင်ကြီးကြော်မင်းနိုင်တို့ရဲ့ဆယ်ကံအောင်အထက်အမအဖြစ်ဖြင့်၎င်းမိခင်ဖခင်ဖွားတို့၏ကောင်းရာသူသည်ရောက်ရှိ၍ဖြစ်ရာဘဝ၌ချမ်းသာဒုက္ခရရှိစေရာအတွက်၎င်းရေရမန္တလျက်2600တရားကျပ်တို့ဖြင့် တော်တည်းလာတန်ရှိရကဘုရားအမှုရှိသံဃာတော်တရားနဲ့ပြောချင်းယောဂီသူတော်ချင်းတို့အားတနေ့တာအာယံသွမ်းနေသွမ်းလို့ပြဆက်ကလူတန်း၍သာသနာ့ဟိတဆရာတော်ကို49ဦးမြောက်ဘုရားကဝရကို၄ဦးမြောက်ကုဏောပသမ္ပဒတိန်တတန်ရှင်းကုသိုလ်မင်္ဂလာပရိစ္ဆရာအဝဝနဝကမ္မစသည်တို့ဖြင့်လူတန်းသည့်ကုသိုလ်မင်္ဂလာအပေါင်းပါလူရှင်တို့၏ကုသိုလ်မင်္ဂလာ၌ ဟောကြားအပ်သည့်သာသနာအမွေခံတရားဒေသနာတော်တဲ့။ဘုန်းကြီးတို့ယနေ့အာယုန်ကြီးမျိုးတရားပွားရမှာကသာသနာအမွေခံတရားဘာတရားလဲ။ဘုရားသာသနာဝင်သူတော်ချင်းများနဲ့သာသနာအမွေခံသာသနာအမွေခံဆိုတဲ့စကားနဲ့ဘုရားသာသနာဝင်သူတော်ချင်းများတို့ဟာ ခွဲခြားမရတဲ့နေရွတ်မှတလွာတလွာမှတညာသာရှိတဲ့ဆွဲတော်ရွက်ပမာပါပဲအဲဒီတော့အတ္တနိုင်ဆုံးဆိုပြီးတော့သာသနာတော်ကြီးရဲ့တွေ့ကြုံရတဲ့အခါမှာမြင့်မြတ်သောသာသနာပြုကုသိုလ်ကြီးကို ရှိကူကြတယ်ဟုတ်လားမှန်ပါပါဒီနေ့တကားဥဏီတော်ဝတ်တော်တို့မှာသာသမီပေါင်းများစွာရှိကြရဲ့ သို့သောသာသနာ့ဝန်ထမ်းရဟန္တာမိသီလကျင့်ဆိုတာမရှိသေးတဲ့အတွက်ဒါကြောင့်ကြားနာထားကြပြီးတော့ဘ ഹു တုတ္တအရာကိုသာကိုသမီးသာသနာတော်တွင် ရှိမှသာသနာတော်နဲ့တွေ့ရချိုးနှပ်ပြီးသာသနာဒါယာထသာသနာအမွေခံထိုက်တယ်။ဒါကြောင့်ဘုန်းကြီးတို့နှစ်ပါးကိုပြည့်ကြည်မှအနေအပြည့်တော်အမွေစားအမွေက မွေးစားလိုက်တဲ့သဘောပေါ့နော်။ ပစ္စည်းလေးပါစသည်တို့ဖြင့်ထောက်ပင်ပြီးတော့မှအဲ့ဒါအမွေစားမွေစားမွေစားလိုက်တဲ့သဘောအဲ့တော့ရာဇဝင်ပြတ်ထုံးဓမ္မတမနုတအယအဲ့လိုတဲ့တရားဝင်လေးအပြည့်မွေးပွားလိုက်တယ်ဆိုရင်ပဲကောင်းကျိုးဆိုပြစသည်ဒီသားသမီးတို့အတွက်တာဝန်ယူရတယ်ဒီသားသမီးတို့ရဲ့ကောင်းမှုစသည်တို့ကြောင့်လည်းပဲ မိမိတို့ပစ္စည်းလေးပါးနဲ့ဖောက်တဲ့တဲ့ပုဂ္ဂိုလ်များမှာအကျိုးတရားရတာပေါ့ဟုတ်လားမှန်ပါဗျာဒါကြောင့်ဘုံနာဝတ္တအထာယဥပ္ပိသံတိတထာဂတာဣတိနာမုရိတာနိသာယေတိသာရဏကာရကတဲ့ခြေရဗရံပါဠိတော်ကြီးမှာလားအတိတ်ကပါလဲလို့ဆိုရင်ဖြင့် ရေလေခြင်းကျက်လို့တို့သည်သရဂတနာမြတ်စွာဘုရားရှင်တို့၏ကာလနာကာလကကောက်စွာမှ၍ကာလနာတော်ကိုပြုခွင့်ရကြပေကုန်၏အိဒီနိသမိမာတို့၏၎င်းမူလသနိသအိဒီနိသမိမာတို့၏၎င်းမူလသနိသယောက်ျားတို့၏၎င်း ရေတိရေပုဂ္ဂိုလ်တို့ဒီတရားကတာနာမြတ်စွာဘုရားတို့သာသနာကာရကသာသနာကို ပြုပင်ဟကြပေကုန်၏ဒေတာသောမျိုးသမီးမျိုးသားသာသနာပြုပင်ရသောပုဂ္ဂိုလ်များ၏အထာယလောကီလောကမယုတ်တို့ပွားအကျိုးများဖြစ်ခြင်းကသရဂတာရှိဘုရားတို့ကသို့မမမမဆောက် လာခြင်းကောင်းတော်မူကုန်တော်ဘုရားရှင်တို့သည်ဥပိ္ပခာနေဝတ္တကောင်းစွာမသွေပွင့်ထုံးတော်မူကြလေကုန်တကားမြို့သမီးမြို့သားယောက်ျားမိန်းမဆိုတဲ့ပုဂ္ဂိုလ်များဟာမြတ်စွာဘုရားသာသနာတော်ပြုခွင့်ရကြတယ် edela obi gwe ya ddysajibọgori gwu tụlọd do drz ya eijila aan'ihi diroma onye areta cụe ihe ma jụ edda jozia ii aresenaazig aleaawondaaawonda wa nah ga ဥဇကညာနာဝန္တာဝတတ္တာဝန္တာဝပက္ခဟာတဲ့အဲတော့အာယုဇလူရှင်များဒီကလူရှင်များပရိသဗေလူရှင်များတတိလေကလူရှင်များဓမ္မမုဒ္ဒနဝကမလူရှင်များအားလုံးတို့ဟာလည်းပဲဒီအထဲမှာပါသွားတာပေါ့သာသနာတော်ကြီးကြီးပွားတိုးတက်ရှိပင်အောင် ထောက်ပံ့မှုပြုနေကြတဲ့ပုဂ္ဂိုလ်တွေပဲ ဟုတ်လားမှန်ပါပါဒါကြောင့်ဘဂဝနာသဘုံတော်၆ပါးသကမယာရှိဘာလနာအမွယ်ရှိချာမာလနာတော်မြတ်ကြီးကိုဘဂဝနာဝါရှိဘုံရှိကရှိတော်သူတို့ဒီသားလေနာယကကောက်သွားမသွေရွယ်ဆောင်နိုင်ရလေကုန်ပဲဟုတ်တာပေါ့လူမိုက်နဲ့ငွေအတုမနေဘူးတဲ့လူလိမ္မာနဲ့ငွေမှလူနေတယ်လို့ ဘုံကံရှိတဲ့မြတ်စွာဘုရားရဲ့သာသနာတော်ဟာဘုံကံရှိသူများမှသာလင်ပြုခွင့်ဆောင်ရွက်ခွင့်ရတယ်။မှန်ရလား။မှန်ပါဗျာ။နောက်တဝဉာဏဝန္တလာသဗ္ဗညုတညာတော်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရား၏သာသနာသီလသမာဓိပညာ၃00သောသိက္ခာကိုညာဏဝန္တဝါ ညာရှိသောသူတို့ဒီလာလင်ဝါဒီသတ္တနာသောဘက်ပြုလို့ချက်ဆိုတဲ့စိတ်အကြညာရှိသောသူတို့ဒီလာလင်ပူဇာသာပစ္စယဓမ္မနာကာနာတို့ဖြင့်ကောင်းစွာမှသည်ပူဇော်နိုင်ကြပေကုန်မယ်။အေးသဗ္ဗညုတဉာဏ်တော်နဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားရဲ့သာသနာတော်ကိုဉာဏ်ကြီးရှင်အတွေ့အ အမျော်မြင်ရပေါင်းကောင်းတဲ့ပုဂ္ဂိုလ်တို့သာလျှင်ပူဇော်ခွင့်ရကြတယ်ဟုတ်လားမှန်ပါဗျာသတ္တဝန္တသဗ္ဗိတ္တရေစသည်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရား၏သာသနာပရိယတိပတိပါတိပတိဝေဒခေါ်သုံးရသောသာသနာတော်မြတ်ကြီးကိုသတ္တဝန္တဝါယုံကြည်ချက်ခေါ်တဲ့သတ္တလျာရှိသောသူတို့သည်သာလျှင်

ပြုခွင့်ရကြတယ်နော်ပြီးတော့ဉာဏ်ရှိတော်မြတ်စွာဘုရား၏သာသနာဉာဏ်ရှိသူများမှသာလည်းပြုခွင့်ရကြတယ်ပြီးတော့ယုံကြည်ခြင်းဆိုတဲ့ပြဋ္ဌာန်းတော်သဗ္ဗညေရှိတော်ဘုရားသာသနာတော်ကိုယုံကြည်ခြင်းရှိသူများမှသာလည်းပြုခွင့်ရကြတယ်တို့လိုက်ဘုံရှိမြတ်စွာဘုံရှိမြတ်စွာသာသနာသာသနာဘုံ သူသာဆောင်နိုင်သည်ဘုံရှိသူသာဆောင်နိုင်သည်ဘုံရှိသူသာအဘုံရှိမြတ်စွာဘုံရှိမြတ်စွာအာသနာအာသနာဘုံရှိသူသာဆောင်နိုင်သည်ဘုံရှိသူသာဆောင်နိုင်သည်သောမိလေးတော်ဂေါတမိငါကဗျာသာသနာတော်ဝင်လာအဲ့ဒီမှာမျိုးသမီးတွေလည်းတော်တော်လေးစိတ်ညစ်ကြပါတယ်အဲ့ဒီမှာထူးခြားတဲ့တစ်ချက်က ဘုန်းကြီးတို့အမျိုးသမီးကလေးတယောက်ရှိတယ်သူ့နာမည်ကတော့ကိတာဂေါတမီတဲ့ဘုရားအမိထွေးဂေါတမီကဘုရားကိုမွေးစားတယ်ပေါ့လေနော်မှန်ပါပါဘုရားအခုဂေါတမီအနွယ်မှာဖြစ်လို့သူ့ကိုလည်းဂေါတမီပဲဒါမင်းနဲ့သူကကြုံနေသေးကိုယ်ပိန်ပါတဲ့အတွက်ဒါကြောင့်သူ့နာမည်ကိတာဂေါတမီတဲ့ အဲ့ဒီကိတာခောတမိကဒုဖရာလောင်းသောသိတာတာသရုသာကြည့်ပြီးတော့ဇကသုံးကိုဆိုပါတယ်ဟုတ်ပါလားမှန်ပါဗျာဘယ်လိုလဲဆိုရင်ဤကဲ့သို့သရုသမွေရတဲ့အဖများဟာအင်မတန်ဘုက္ကံကြီးမှတတ်တဲ့ပုဂ္ဂိုလ်တွေဤကဲ့သို့သရုသမွေဖွာရတဲ့မိခင်များဟာအင်မတန်ကြက်တည်မင်္ဂလာရှိတဲ့မိခင်တွေ ဤကဲ့သို့သောမြို့သားနဲ့လက်ဆက်ခွင့်ရတဲ့အမျိုးသမီးများဟာလည်းပဲအင်မတန်ကံကောင်းထောက်မှတဲ့ပုဂ္ဂိုလ်တွေဒါကိတာဂေါတမီကသူ့ရဲ့နဲ့ခံစားချက်ကိုထုတ်ဖော်ပြောပြတာအခုလည်းဒီတိုင်းပဲတဲ့သာသနာတော်နဲ့ပြည့်ကြုံရင်းကြီးခွင့်ရလို့ဘုံတော်၆ပါးနဲ့ပြည့်စုံတဲ့ဘုရားသာသနာတော်ကိုဘုံကံရှိသူများသာလျှင်ချီးမြှောက်နိုင်တယ် ဟုတ်လားဒါဆိုဉာဏ်ရှိမြတ်စွာသာသနာဉာဏ်ရှိသူသာပူဇော်သည်ဉာဏ်ရှိမြတ်စွာသာသနာဉာဏ်ရှိသူသာပူဇော်သည်ဉာဏ်ရှိ အေးအတွေးညာဆိုတာကဘလောက်ကြပြီမဲ့ပေါက်ချင်မှပေါက်တာမှန်ပါဗျာတခါညာကြတော့လည်းပဲလင်းကနေလက်ကနေဆိုပြီးတော့အာကောင်းမြတ်တဲ့စိတ်အသိဉာဏ်လေးတွေဝိင္နဲ့လက်ကနေဖြစ်မလာတတ်ကြဘူးလားဖြစ်လာတတ်ကြတယ်အေးအဲ့ဒါပဲဒါကြောင့်ဉာဏ်ရှိသောပုဂ္ဂိုလ်ဤသာမြတ်စွာဘုရားသာသနာကိုဉာဏ်ရှိသူသာပူဇော်ခွင့်ရကြတယ် တဲ့ဟုတ်လားဉာဏ်ရှိမြတ်စွာအာလနာဉာဏ်ရှိသူသာပူဇော်သည်ယုံကြည်မြတ်စွာအာလနာယုံကြည်သူသာဖြည့်မြောက်သည်ဟောသူဓာတ်ချင်းဓာတ်ချင်းသူမှပေါင်းလို့ရတာဟုတ်လား ဓာတ်ချင်းမတူပဲပေါင်းလို့ရရမရဘူးဗျာဒါကြောင့်ညာရှိသောမြတ်စွာဘုရားယုံကြည်ခြင်းရှိသောမြတ်စွာဘုရား၏ကြည်လင်ခြင်းရှိသောမြတ်စွာဘုရား၏သာသနာတော်ကိုယုံကြည်တဲ့ကြည်လင်တဲ့ပုဂ္ဂိုလ်များသာလင်အဲ့ဒါရှိမြောက်ခွင့်ရှိတယ်ဥဘောနိတ္တယကိသန္တိနရနာဝါစအနဝေဧဝံဘိက္ခုသဘိက္ခုသဓမ္မံပါလင်တုနေတိတာ ဘုန်းကြီးတို့ယနေ့မြတ်မှသက်တမ်းတရားနဲ့နှစ်နှစ်အထိရာကျော်နေတော်မူသွားရတဲ့ရွှေဟင်းသာဆရာတော်ဘုရားကြီးဟုတ်လားရတ္တင်ယူပုဂ္ဂိုလ်ကြီးလောကဘွဲ့ကုန်သူကလည်းရှိသမျှကုံမာရောပေါ့သတ္တပိဋကဉာဏ်အန္တနဲ့ကမ္မထန်တတ်ဒီကိုလည်းပဲจิตဓာတ်ပွားများအထုတ်တော်မူတဲ့ပုဂ္ဂိုလ်ကြီးနော်မှန်ပါဗျာသူဟာပြောတော်ဥဝနိတ္တယဝိသန္တိနရာ နာဝါစအနဝေဧဝံဘိက္ခုသဘိက္ခုသဓမ္မပါလင်တုနေတိတာနရာသသင်္မောခရီးသွားလူအများတို့ဒီ၎င်းနာဝါစလေသင်္မောတို့ဒီ၎င်းဥဘောခရီးသွားသူလူနှင့်မကွေလေသင်္မောတို့သည်နေသာယတခုတိတခုချင်း မကင်းသူညီအမိပြုကြရကုန်သည်ဖြစ်၍အနဝေနဝကျင်စွာရေထုရှိသောမာသမုတ်တရာ၌ဝိဇာနိယတာလိုရာမြို့ရာရောက်ခြင်းငါဟုရွယ်ကပေါင်းစုံသွားကြကုန်တဲ့ကဲ့သို့ဧဝတတာဤနိဗ္ဗမလာတုသာလင် ဘေကုဇာသာသနာဝန္တံရှင်ယံတို့ဒီ၎င်းဘေကုဇာသန္တရာပင်မြော်တွေ့ရှုကြတကားတကမတို့ဒီ၎င်းဥဘောယနှင့်လူနဝုသောသူတို့သည်နေတိတာပြန်လာတုံနှင်းယုံကြည်ခြင်းဖြင့်မိတင်ရကုန်သည်ဖြစ်၍ဓမ္မတတ္တမမြတ်စွာဘုရားကိုယ်တော်တို့၏ ဟောကြားတော်မူသည်ဖြစ်၍ရသော်ဗျာဤကိုရောသာပရိယတိပฏิပတိပတိဝေဒခောသုံးရသောသူတော်ကောင်းတရားကိုဝါသီလသမာဓိပညာကိုသုံးရသောသာသနာတော်မြတ်ကြီးကိုပါလင်တူထွတ်တတ်၌မပြည့်စေရမရော့ရအောင်တဲ့ကြွစိမ့်မြောက်တရာပေါ့ရေဆောင်းရှောင်းနိုင်ရပါစေကုန်တည်း

ဒီလူတွေဖြတ်နေအောင်ဆိုပြီးတော့သင်္ဘောကြီးကရေထဲမမြုပ်အောင်ဆိုပြီးတော့သူကရွက်ဆောင်ရအတိအတိသူ့ပဲကိုယ်ပဲနှစ်ဖက်တာဝန်ကိုကြီးမရှိရလားရှိရပါဘူး။အေးဒီသင်္ဘောကြီးကိုလိုရရရအောင်ဆိုပြီးတော့လူကဥဆောင်ပဲထိရတယ်။မှန်ပါပါဗျာ။ဟောလူသင်္ဘောကြီးကလည်းလူတွေရေထဲမမနစ်မြုပ်အောင်ဆိုပြီးတကားလားသူကလည်းပဲရွက်ဆောင်ပေးရတယ်။ အဲ့ဒီလိုပါပဲတဲ့ယဟန်နဲ့လူလူနဲ့ယဟန်အဲ့တော့ဘုန်းကြီးတို့ယဟန်သံဃာတော်ရှင်မြတ်တွေကတော့သင်္ဘောကြီးကိုဥဆောင်ပက်ကိုင်တဲ့ပုဂ္ဂိုလ်နဲ့တူတယ်ဒကာရမလူအကြောင်းများကတော့ဒီယဟန်သံဃာတော်တွေတဲ့သာသနာတော်သုံးရမြတ်ထက်မြတ်တိုးတဲ့တို့ရှိပင်တဲ့ရှိပင်ရွက်ထောင်နိုင်အောင်လို့ငါသင်္ဘောတူစွာပြည့်စည်လေးပါးနဲ့ထောက်ပင်ရတယ် ဟုတ်လားလူကြီးရဲ့ပင်လည်းကုလို့ရသင်္ဘောကြီးပဲဒီတက်လွတ်လိုက်လေမရဘူးတဲ့ဟောဘာကြောင့်လို့နေသွားလေလာပြီးတော့ရေချောင်းပေါ့နော်ဒါတွေကိုလိုအပ်တယ်လို့ဆိုပြီးတော့လူကထိတ်ကြပြီးတော့မှဒီသင်္ဘောကြီးကိုဟိုဘက်ကရောက်အောင်ဆောင်ရွက်ရတာမဟုတ်လားဒါကြောင့်ဆိုလိုက်လူနှစ်သင်္ဘောသဘောတူညီ ငါကူလုံးသဘောတူမှာမှန်ပါပါသူဆောင်ရွက်တယ်လို့တင်မောကြီးကလည်းလိုက်ပါဟုတ်တယ်မဟုတ်လားအေးဒီတင်မောကလည်းပဲလူကိုဆိုပြီးတော့သူကလည်းပဲရေမမြုပ်အောင်ကိုသူကပြုတ်လုံနိုင်မှာမှန်ပါဗျာဒါကြောင့်လူနှင့်သင်္ဘောလူနှင့်သင်္ဘောဘောတူညီလိုရမှန်းထောက်ဤရောက်ကြသည်ဤရောက်ကြသည်ဆရာတကားဆရာတကား ချဆုံးကြီးနိဗ္ဗာန်ကြောင်းလမ်းပြီးမြောက်မည်ဘာကြောင့်လို့ဆိုတော့တို့ရဟန်းသာမီတိရကျေဆိုတာစီးပွားရေးလို့မစားရမှန်ပါဗျာဒီအောင်ကြီးပဲကိုယ်မလဲလို့လဲတွန်ွားကြောင်းမလောက်ကောင်းဘူးမလောက်ရဘူးနော်မှန်ပါဗျာအဲ့တော့ကသီလသမာဓိပညာဘမောပရိယတိပတ္တိပတိဝေဒ ဒီသာသနာတော့သုံးရပင်လေကူးကြရမှာဗဂရမများကလေသင်မောသက်ွယ်ကိုယ်တော်တို့ဆွမ်းအံရှိသမျှဆိုပြီးတော့အထုံနိုင်မှုရလို့ပြည့်စည်လေးပါးနဲ့ထောက်ပင်ရတယ်ဒဂရမတွေကအေးပြည့်စည်လေးပါးနဲ့ထောက်ပင်ရတယ်ဆရာသမဏတွေကသီလသမာဓိပညာနဲ့ကျူးစားရတယ်ကျူးစားရပါ ကိုတာဝန်နဲ့ကုန်မောလားဒိဋ္ဌံလောကယေတိပစ္စေနာဟိသာသနာပပစိတောသဓမ္မေနဧဝံရှိရန်သောဒိဋ္ဌတိဒီဟိအိယာလက်ကိုင်းနေထိုင်ကြပါလူအများကနိစ္စအမြဲပစ္စေနာသင်္ကစွာကြောင့်ခြင်းလေးပါမလို့ပစ္စည်းဟုတ်ခြင်းသာသနာအမွယ်ရှိဖြာသာသနာတော်မြတ်ကြီးကို အနုကဟေသမကရှိတယ်လို့ချင်းမြောက်ထောက်ပြရ၏ဘာပတိသောသာယဟန်သာမဏေသီလရှင်ဆိုတဲ့သာရဏဝန်ဆောင်သာရဏဝန်တန်းတွေကလည်းပဲဓမ္မိနာသီလဓမ္မတိပညာဆိုတဲ့အကျင့်ကိုကျင့်တတ်ဖြင့်သောအကျင့်ဖြင့်တရားတရားမှသောအတရဏဂုံသီလဓမ္မတရားဟောကြားပေးခြင်းဖြင့် သာသနာအမွယ်ရှိပြသာသနာတော်မြတ်ကြီးကိုအနုကဟေစွမ်းမကရှိတဲ့လောက်ချီးမြှောက်ထောက်ပင်ရ၏အေဟောဤတော်ဆရာကလည်းဆရာတာဝန်တကားလက်တကားတာဝန်အာသောကျောပအမှုထာညာကုန်သည်ရှိတော်သာသနာသာသနာလေးသိချေကတသိယဖြင့်မြင့်မြတ်စွာတည်ထောင်လာခဲ့တဲ့မြတ်ဗျာသာသနာတော်ကြီးသည် ရှိရာနှင့်မြမြောင်ငါတောင်းတို့ကာလပါလုံးရောတိမတိနှင့်အထောင်လအထောင်ကဲ့သို့ပေါင်းစွာမပေပြောင်မြောင်ဝင်းဝင်းကြီးထွန်းလင်းကြပေလိမ့်တတိဩယခုနေ့ငါပြောခဲ့ပြီဒါတော့ရှင်မြတ်တွေဆိုတာကုန်တယ်လေလို့ ရှိပွားရေးစသည်မပြုကောင်းဘူးတရားဓမ္မတွေကဂုဏ်မဲ့လည်းလို့ရှိပွားပြုပြီးတော့မှဆရာသဗ္ဗနာဘုမဟုတ်သာသနာဝန်ဆောင်သာသနာဝန်နိုင်ဟန်သာမီဒီလာရှင်တို့အားသင်္ကန်းစွာကြောင်းစေပစ္စည်းလေးပါနဲ့ထောက်ပင့်တယ်နော်မှန်ပါဗျာအဲ့ဒါကိုအမိပြုပြီးတော့ဘုန်းကြီးတွေဟန်သာမီဒီလာရှင်တို့ရဲ့သာသနာဝန်ဆောင်သာသနာဝန်တမ်းများကသီလသမာဓိပညာဖြင့်တုံ့ပြန်ရမယ် တရားတော်မှာများကပြစ်ချင်းနဲ့ထောက်တယ်ဆရာသမဏများကတရားနဲ့ချီးမြှောက်ရမယ်အဲဒီလိုသူ့ဘက်ကိုယ့်ဘက်လက်ဖက်တန်ကိုကြည်စွညပြီဆိုရင်ဖြင့်ဒီသာသနာသီလင်းများမြောင်ငါတောင်တို့မကအောင်ပြီးနိုင်ပါတယ်သာသနာ၅တောင်ဆိုတာကတော့ဘုန်းကြီးတို့ပောရဏပညာရှင်တို့ရဲ့သတ်မှတ်ချက်သင်္ကေတစကားပါမှန်ပါဗျာအတိပ္ပယ်ကြည့်မယ်ဆိုရင်တဲ့ ဒီသာသနာတော်မှာကြည်ကြံပွားများ အားထုတ်သူဂဏိမရှိဘူးဆိုရင်ဂဏိကသာပါဒနာကွယ်မှာပါကွယ်မှာပါဗျာဟုတ်ပါလားဟောဒီတတိပဒတရားလေးပါးကိုကြည်ကြံပွားများ အားထုတ်သူမရှိကဂဏိကသာသာသနာကွယ်မယ်အဆက်ဆက်ဆက်ဆက်ဆက်ဆက်ဆိုပြီးတော့မှမိမိရာသောတရားတို့မဟုတ်ကိုယ်ပိုင်မဘုံမရပေမဲ့လို့စာပေရာလေ့လာကြွကျင်ထားတဲ့တရား အဲ့ဒါကိုထပ်စဉ်ဟောကြားရင်သူလည်းကျင့်ကိုယ်လည်းကျင့်ရမယ်ဆိုရင်ဖြင့်ဒီသာသနာဘယ်ခါမှမကွယ်နိုင်မှာငါးတော်မကငါးကောင်းငါးလေးမကလည်းတည်နိုင်တယ်။တည်နိုင်ပါလေ။အဲ့ဒါကျိုးကအကြမ်းများတော့ငါသာသနာငါးတော်ဆိုတော့ဘုရားစကားလို့ရှင်နေကြမဟုတ်ပါဘူး။ဘုရားကတော့ဣမေသာသုဘာတာဘိက္ခုသမ္မာဝိဟရယောအတ္တညောလောကောရဟန္တေဟိအတ္တာတဲ့ဟော။

အသုံးညောယအခါယအရဟတေယဟနာတို့မှအသုံးညောမစိတ်သုံးသည်အတ္တဖြစ်ရ၏ဖြောင်းပြန်လိုက်တဲ့အခါကျတော့တဲ့တစ်ချိန်နှမသောပုဂ္ဂိုလ်တွေရှိနေမှဆိုရင်ဒီသာသနာတော်ကြီးဘယ်တော့မှယဟနာမစိတ်နိုင်ဘူးဆိုတာသာသနာမကွယ်ဘူးလို့ပြောတယ်ဟုတ်ပါလားမှန်ပါဒါလေးတစ်ချိန်နှမသောပုဂ္ဂိုလ်တွေကဘယ်ဟာလဲဆိုတော့ဖိုရာပြည့်သောပုဂ္ဂိုလ်ဖလတ်ခံလျောက် မက်ရပြီးသောပုဂ္ဂိုလ်မက်ခခံလျာရှိရမှန်ပါပါတကြိမ်မြောက်ကျတော့ဘာလို့ဆိုတော့အဲဒီသတ္တပါဠိမဲ့ဖို့သရမိမဲ့ဖို့အနာဂါမိမဲ့ဖို့ရဟတာမဲ့ဖို့ရဖို့ရအထုတာရှင်နေတဲ့ပုဂ္ဂိုလ်က400 400ပြီအဲဒီ12ယောက်ရှိနေမယ်ဆိုရင်သာသနာဘက်ကမှမကွယ်နိုင်ဘူးလေဒါမြတ်စွာဘုရားရဲ့နောက်ဆုံးပိတ်ဇာက ဟောမလာမင်းတို့၏အင်းကြီးရကုန်ပင်မင်းဆုံးမမြောက်တော်လက်ပြီးတော့ဥက္ကမြုခိတအပ်သောတလွန်တော်ညောင်ဆောင်တဲ့တိုင်းနောက်ဆုံးမဲ့ခရီးတွေအပြင်ဘဝကထွက်ခွာတော့မယ်အဲ့ဒီအချိန်မှာယေရီကြီးဆိုပြီးသူပပရဝိုက်ကိုပြောကြားခဲ့တဲ့မတန်တင်စကားဆိုကြည်လားတကြိတ်နပရှင်သားတို့ပိုင်ရှင်သားတို့ပိုင် ကိုတွေ့လုံငါကိုတွေ့လုံငါဝိကံနေထိုင်ဝိကံနေထိုင်ဟောပြတရားဟောပြတရားမာကြာလုတ်ကိုင်းမာကြာလုတ်ကိုင်းယဟန္တာဘယ်ခါမစိတ်နိုင်ဘယ်ခါမစိတ်နိုင်သာသနာသာသနာဘယ်ခါမကွယ်နိုင်ဘယ်ခါမကွယ်နိုင်ဟောတကြိမ်နှစ်ဦးသောပုဂ္ဂိုလ်တို့လောကမှာရှိနေကြမယ်ဆိုရင် ယဟနာဘယ်တော့မှမစိတ်လုံးမအမြဲတမ်းယဟနာရှိနေမယ်ပါရလားဟုတ်လားမှန်ပါပါဗျာအေးဒီတော့သောပုဂ္ဂိုလ်တော်ရှိနေမှဆိုရင်သာသနာဘယ်တော့မှမကွယ်နိုင်ဘူးလို့ဆိုတာအဲ့ဒါဘုရားစကားပဲဒါကြောင့်ခဏိကစကြင့်မဲ့လို့ရှိရင်တော့ခဏိကစသာသနာပါဖြစ်တော့မှန်ပါပါဗျာတဲ့ဟောဒီကြောင့်နေပြောရင်လည်းအများကြီးပဲပြိတ္တရဲ့ ဘာကြောင့်လဲဆိုရင်တို့တတ္တာကြံလို့ခေါ်တဲ့သရဏိတိပါအဲ့ဒါဘာပြောလဲဆိုတော့ရဟတဖို့ရတဲ့ပုဂ္ဂိုလ်များမှာပါဒနာတော်နဲ့တွေ့ရကြုံတတ်ပြည့်စုံတယ်။ယဟန်ကိစ္စပြီးတယ်လို့ပြောပြီးပြီ။မှန်ပါပါ။အာသဝခေယလာဘောဇာဟောတိသာသနာသမ္ပရာတဲ့ အာသဝကနာအာသဝခရယာဆိုတာကတပူရောက်ရဟနာဖြစ်မှပါလနာတော်ရဲ့ပြည့်စုံခြင်းဖြစ်ပါတယ်။ဟုတ်မလား။မှန်ပါဗျာ။ဒါကြောင့်အာသဝခရလာဘောသာဟောဒီတာလနာမှန်မလား။ဒါဖြင့်အဲ့ဒီအာသောတရားရဖို့ကပါလဲဆိုတော့ပฏิပฏิတိတမတာ အာရောဒိယရဖို့ဆိုတာကလည်းပဲကိုအာရောဒိယကုံဖို့ယဟနာဖြစ်ဖို့ဆိုတာလည်းပฏิပတ်ဆိုတဲ့ကြင်ကြပွားများအထုံးမှုရှိမှာမှန်ပါဘူးမကြည့်မကြအာမထုတ်ဘဲနဲ့တော့မရပါဘူးသွားမှရောက်တယ်စားမှဝတယ်ပြင်မှလှဟုတ်ရလားမှန်ပါဘူးအေးပြီးတော့နောက်တစ်ခုကပါလဲပฏิပါတိသာပါကာမပရိယတိပရာယနာ အေးအဲ့ဒီပฏิပတ်ဆိုတဲ့ကြင်ကြပွားများအတုံမှုဟာလည်းပฏิယပရိယရှိမှဖြစ်တယ်ဘယ်လိုနေဘယ်လိုတိုင်းဘယ်လိုကြံဘယ်လိုအတုဘယ်လိုဖြစ်လိုက်ဘယ်လိုညာလို့ခေါ်တယ်လို့မှတ်တမ်းပရိယကရှိရရှိရဟမ်မလားအဲ့တော့အဲ့ဒီမှာသွားကြည့်တယ်ပရိယကြီးရှိုံညလည်းပဲသာသနာတည်နိုင်မှာတည်နိုင်ပါဘူးတည်နိုင်လေဘူးပฏิပတ်ဆိုတဲ့ကြင်ကြပွားများအတုဖို့လိုသေးတယ် အဲဒီပရိပတ်ဆိုတာကြင်ကြပွားများအထုမှာမက်ဖို့နိဗ္ဗာန်ဆိုတဲ့ပฏิဝေဒအာသနာတော်ကရမှာဒါလည်းအချိန်ကြီးပြောခဲ့ပြီဒိဗိရတုသာသမေတုပုရိမောအာလိသံဒီဘောပฏิပတိအာဘောဒုံယောအတိမောကမလာတနောပရိယပฏิပပฏิဝေဒ300သာသနာမှာပရိယတိသာသနာကကာမောင်ကနင်းနဲ့တူတယ်ပฏิပတိသာသနာကရည်ကြည်ရည်နဲ့တူတယ် ပတိဝေဒသာသနာကမက်ဖာပတိမက်ဖို့နိုင်ပါဆိုတဲ့ပတိဝေဒသာသနာကကြာမျိုး၅ပါးနဲ့တူတယ်ဟုတ်လားဘုန်းကြီးတို့ရဲ့သက္ကရာသွားမှာပဋ္ဌာန်းနဲ့ဟောအောက်ကနေအထက်ကိုကြည့်ရတယ်အထက်ကအောက်ကိုပြန်ကြည့်ရမှန်ပါပါအောက်ကပြန်ကြည့်တော့ကံရှိမှကံမောင်ရှိမှရည်တည်နိုင်တယ်ရည်တည်နိုင်ပါလေကံမောင်ရှိမှရည်တည်နိုင်ပါလေရည်ရှိမှကြာပွင့်တယ် ဒါဘုန်းကြီးတို့မြင်ကြားနေကြတဲ့မြင်ခွင့်အတိုင်းပဲမဟုတ်လားမှန်ပါဗျာ။ဗမောင်ရှိမှရေဒီလည်းရေရှိမှကြာပွင့်နေဗျာ။အမောတွေပြန်ကြည့်တော့ကြာပွင့်မှရေတက်နေတယ်။ကြာပွင့်မှရေရှိမှကန်တက်နေတယ်။ရေရှိမှကန်တက်နေတယ်။အဲကံမောင်ကြီးကတော့သူ့နယ်တွေကောင်းလိုက်တာရေတစ်စက်မှမရှိဘာသုံးဝင်ပါ အဲပရိယတ်တွေသိတများပြီးတော့လေယုံများနဲ့ကြစ်ကြပွားများအားလုံးမှုရွေမရှိရင်ဒီကဟာကြက်တည်ရရှိလူတို့လည်းမလေးစားဘူးမှန်ပါဘူးဒါပရိယတ်ပုခ္ခတာမဟုတ်ဘူးအချင်းချင်းအပြန်အလှန်ကျေးဇူးပြုမိတွယ်နေတယ်ဆိုတဲ့သဘောမှန်ပါဘူးဟုတ်ပလားအေးအဲ့ဒါပဲဒါကြောင့်ကာမောင်ရှိမှရည်ကြည်နိုင်တယ်ရည်ရှိမှကြာပွက်နိုင်တယ်ဒီလောက်ကလေးသာကြည့်နေရင်တော့ ပရိယရှိနေပြီးရောဆိုအောင်ပြီကျင့်ကြံပွားများအထုတ်တဲ့ပฏิပတ်ရေမမရှိရင်ဒီကံဘယ်လိုလေးစားတော့မှာလဲလေးစားတော့ဟုတ်ပလားအဲ့ဒါလေးကိုဘုန်းကြီးတို့တရားတော်မှများသဘောပေါက်ဖို့လို့တဲ့တဏှာပြောထားတာကပါလဲပရိယတိကမြေဘုံအညွန်းနဲ့တူတယ်ပฏิပတ်တိကတူဖို့ခြင်းနဲ့တူတယ်ပฏิဝေဒကယရဏရွှေဥငွေဥနဲ့တူတယ် မြေပုံကားသောဖြင့်ရှိကိုနောက်ကိုတောင်းကိုမြောက်ကိုလာတော့ဘလောက်အလက်တို့ယရနာရှိအုံငွေအိုတွေ့လိုက်မယ်မှန်ပါပါညွှန်တာတယ်ညွှန်တာပါအဲ့ဒီမြေပုံကြီးဂျိုင်းညညပြီးတော့ရာထောင်ချီပြီးတော့မတူပဲနေရင်ယရနာရှိအုံငွေအိုကအလိုလိုပေါ်လာမှလည်းဟာမှန်ပါပါဟောဒီဒါပฏิပတ်သူခေါ်ရင်ရှိမှယရနာအကျင့်ကြံပွားများအတုပ်ခြင်းရှိမှယရနာပြုံငွေဟောနဲ့တူတဲ့မတ်ဖို့နိဗ္ဗာန်ကရနိုင်တယ် ဟုတ်လားမှန်ပါဗျာခိုင်းပါလေထွက်ရထွက်လို့သွားထွက်ရတယ်ငါဘာကောင်မှမသိဘူးနော်ကိုယ်သာကုန်မမုံသမတဆိုတာလို့ရှိမပွားများအတုတော်အတုပါရဲ့ပရိယာရှိမကြနိမမယင်ပင်မယုံနဲ့ဖတ်တယ်မှာပေါ့ဟုတ်ရလားအဲ့တော့ပရိယတ်တိနဲ့ပฏิပတ်တိကကွဲကွာလို့ရရဲ့ကွဲကွာမရဘူး

အဘိဓမ္မာဒါနကတော့မြင်မှုကြားမှုနာမှုမြင်စရာကြားစရာနားစရာစားစရာထိတွေ့စရာကြံသိစရာဟုတ်လားသုဒ္ဓဒါနကတော့အာနာပါနကရဝဋ္ဌာယနာမာလံဝိလေပနာကာနောတိယောပရိဒေယဒါနဝဋ္ဌိတိယုံတကားသူကတော့လောကပြောနေကြတဲ့ကရင်ချင်းတော်အယခင်စာတော့အကုန်လုံးပေါ့နော်မှန်ပါရဲ့ဗျာအဲ့လိုလိုပစ္စည်းတွေနဲ့သာသနာထောက်ပင်းရသူတွေအတွက်သာလေဘုရားပွင့်လာတယ်ဒါပဲ

မိမိဒီသာသနာတော်မှာမမရင်းနေပြီးတော့မကြွားရင်ဝေးကွာနေမယ်ဆိုရင်ဖြင့်ဒီသာသနာတွေ့ရယူနတ်ပါမလားမှန်ပါတွေ့ရယူမနှပ်ပါဘူးဗျာလောကပြောကြတယ်ဝိဘူပါလတောင်ဝစိန်ကြောက်ငမောက်ပရမယရနာတွေပေါ်တဲ့ဟောပါလေအဲ့ဒီသွားပြီးတော့ကြောက်ဓာပြေကြောက်ကောက်လာတဲ့ပုဂ္ဂိုလ်ဒီဘယ်လိုပုဂ္ဂိုလ်ပါလဲမလိမ္မာတဲ့ပုဂ္ဂိုလ်မိုက်တဲ့ပုဂ္ဂိုလ်အသိဉာဏ်မရှိတဲ့ပုဂ္ဂိုလ် ဘယ်နဲ့ယရနာပေါ်တဲ့တောင်သွားပြီးမှဓာသွေးကြောက်ကောက်လာရတယ်မှန်ပါယရနာစိတ်ကြောက်ပဲကောက်ရမှာမဟုတ်လားအခုလည်းပဲတဲ့သာသနာတော်နဲ့ဝီနိသာသနာတော်နဲ့တွေ့ကြုံတဲ့တို့တရားရမတွေမှာအရိဝိနိဥပရိကျော်တော်ကြီးကိုလေးစားလိုက်တာတော်မူကြတဲ့ယဟန်သံဃာတော်တို့အသင်္ကန်းသွားကြောင်းရှိပြည့်ပြည့်လေးပါထောက်ပင်နိုင်မှသာလင်ထောက်ပင်ခွင့်ရမှသာလင်လူပြေကျွတ်တတ်မယ်

အသောကမေဆိုတာတို့လူသားတိုင်းသိကြတယ်နော်သိကြပါဗျာညမာယာတွင်လည်းရှင်ပြည့်ရင်တော့ပြည်မြို့သေးဖြစ်တရာမှာ193နှစ်လောက်ကနတ်တတ်တဲ့ရံပေါင်းမင်းကြီးနဲ့ခစ်ပြိုင်တယ်လို့ကြာရင်ဆရာတို့ကဆိုပါတယ်အဲဒီတော့ကအိန္ဒိယနိုင်ငံမင်းကြီးမာဒီတာပါတလိဘုတ်နေပြည်တော်ကြီးကိုရှိပြီးအုပ်ချုပ်နေခဲ့တဲ့ဘယင်အသောကက ခမဲတော့ဗိမလာကမိကြီးလက်တက်ကစပြီးတော့မှကိုယ်ွယ်ကျက်သေးတာလေတိတ်ကြီးပေါင်း6လောင်းအဲ့ဒါတွေကိုအာသောကမင်းကြီးဟာဘိုးဘွားပြည်ပြန်လက်တက်ကကိုယ်ွယ်ခဲ့ကြဒါတွေကိုဆက်လက်ပြီးတော့ကိုယ်ွယ်ခဲ့နောက်သူတော်မောင်ဒီဒေါသပါမဏေအာသောကရဲ့တူပေါ့အဲ့ဒီအာသောကရဲ့အကြောင်းကိုပြောရင်သိရှင်းလျားသွားမယ်တော်ပြီ အဲဒီအဘောကရဲ့သူတော်မခုနှစ်နဲ့တန်ဒီဒေါတာထွတ်တဲ့သာမဏေအဲဒီသာမဏေလေးကအဘောကမင်းကိုတရားပြလို့ဟဲ့အပမရောအမတံဗရံပမရောမေသုနောပတံအမမတနာမိယံတိပမတာမတာယထာမာရတအတောကလောကတေချာဥမင်းတရာ အပမတော်မမေမလျောမပောမစပေါ်ရာယုံနာကိုသလိတန်ဤချရှိမှနိုင်ရသောပုဂ္ဂိုလ်တို့သည်အမတံမတံအရှိမှနိုင်ခြင်းသည်အမတံမတံမဝမနာမတိယမနေတိနိဗ္ဗာန်သို့ဧကမတွေရောက်ကြောင်းမှလာပါပေ၏ပရိပဒံ၄ပါးနဲ့ရှိမှပွားများအထုတ်နေနိုင်တဲ့ပုဂ္ဂိုလ်များဟာနိဗ္ဗာန်တကားဖွင့်လေသူတဲ့ ဗါတဲ့တတိပဋ္ဌာန်၄ပါးရှင်းကြံပွားဒိဋ္ဌာတကားဖွင့်နေသူဟောပမာရောမစ္ဆေနောပတာပမာရောမေလျောပောတတတိပဋ္ဌာန်ဤကမရှိမှနိုင်သောပုဂ္ဂိုလ်သည်မေဆုနောပရံသေခြင်းဤအကြောင်းပါပဲသေမင်းတကသေခြင်းတကဖွင့်နေသူတတိသင်္ကြိုင်တက ဖွင့်နေသူတကဟော ပฏิပဌာန်၄ပါးအကျင့်ကွာသေမင်းတကဖွင့်လေသူအပမတနာမိယတိတဲ့မဟာရတမဟာရတရေကျင်းတော်သည်အပမတမမေမလျမပော့မတသတိတန်တိကြရှိမှ၍နေနိုင်ကြလေကောင်းဤရှိမှနိုင်ကြလေကောင်း ဒေတောတတုယရှင်မလညာသောပုဂ္ဂိုလ်တို့သည်နမိယတိလူပင်ပေတော်လဲနာမေမတိကြလေကုန်ဟောပฏิပဒါလေးတွေရှင်မနေဒီတော်လဲနာမေမတိယေပမတမတယတမဟာရာဇမဟာရာဇ ရေရေပုဂ္ဂိုလ်တို့တရားရှင်မြည်လူမတော်ကျင်တော်သောပုဂ္ဂိုလ်တို့သည်ပမာဒာပမတမေလျောပောတာတတိပဌံလက်လျေနေကြလေကုန်၏တေတော်တတိပဌံလက်လျေနေကြသောပုဂ္ဂိုလ်တို့သည်မတာယထာအသက်ပင်ရှင်နေတော်လဲလူလေးနဲ့အတူတူပါပဲ။ဒါဖြင့်တတိပဌံလေးတွေမကျင့်နေမကျင့် တော်လဲဒါလူမသေးတော်လဲနာမဲသေးအဲ့ဒီအပမတဆိုတဲ့ဘိကသုံးပုံစွတ်စွတ်ချုပ်အချင်းချုပ်တရားနာကြရလို့အာသောကသဘောထားပြောင်းသွား။ဒါကွာတိတ်ကြီးယဟန်6000တို့အစဒီကိုရင်လေးကိုဒီလေးဘတ်ရှိတဲ့ဂါထာအဲ့ဒါဟောကြားတဲ့ဖြင့်ပထမဆုံးရှင်းအောင်နော်။အဲ့ရတဲ့နောက်သောဗုဒ္ဓဘာသာယသံဃာတော်တို့ကိုရွှေနန်းတော်ရောက်လာပါတယ်။ အဲလိုရှင်လန်းမရောက်လာတဲ့ချိန်ကကာလကြတော့မှတပြေးပြေးစိတ်ပြောရင်တော့အများကြီးပေါ့ဗျာမှန်ပါဘူးအခုကတော့သိပြီသင်္ကေတသဘောလောက်ဘုန်းကြီးတို့ကထပြောတာကိုအေးအဲ့ဒီမှာရဟန်းတော်တွေရောက်လာတော့ရှင်မယားတို့ရဲ့မြတ်စွာဘုရားဟောကြားတဲ့တရားတွေကဘယ်လောက်ရှိပါသလဲဆိုတော့သတ္တုရာတိတိဓမ္မခန္ဓာနိပါဟရသာဘာကကောင်းတော်ဖြစ်တဲ့ပုဂ္ဂိုလ်ကြီးများက၈000လေးတောင်ရှိတယ်ဘလား 8,400အဲ့တော့မှအတော့ကသဘောပေါက်ဩအဲ့ဒီ8,400တော့အဆုံးမလေအဘုကြီးကနဲ့ရှင်သာတော်မှာရဟန်းတော်6ပေါင်းပဲရှိနေလို့ငါမြင်ရတဲ့ကိုရင်9နှစ်သားလေးဟာအမခန်းဆိုပြီးတော့ထူကြဣန္ဒြေရှိနေတာပါကလား တရားတော်ပေါ်မှာ စိတ်ဆိုင်သွားသာသနာတော်ပေါ်မှာစိတ်ဆိုင်သွားတယ်နော်ဒါကြောင့်ဤဒီကနာမခန္ဓာဤဒီကနာဝိဟာရိနာပုရှစ်ပါမိမှန်လားပါဗျာတမ္ပခဏတထုတထုကိုတပိတော့ကြောင်းတစ်ဆောင်တစ်ဆောင်ဆောက်လို့လူပါမယ်ဗျာလို့ဆိုပြီးတော့ကြောင်းတော်ပေါင်းတောင်းပြီးတော့ဩဘုရားဘာသာဝင်တိုင်းလောက်ဒီပါသိကြပါတယ်ဗျာ ခိုက်ဆိုရှင်လောင်းလေးတောင်မြားမြောင်ဓမ္မခန္ဓာတဘာကင်းအောင်ကြောင်လူမှာ96ကလေးရွှေငွေအလလျာတနေ့တဲ့စွန်ကျဲအသောကာယုံကြည်တော့ကြည်တာတနေ့ဘယ်နှကလေး 90နဲ့60နေတယ်။ဒါကြောင့်ယနေ့အာယုံသွားလို့ရှင်များ ရှိတဲ့ကလူခဲ့တဲ့အာယုံသွားလို့ရှင်များယနေ့နေသွားလို့ရှင်များရှိတဲ့ကလူတန်းခဲ့ပြီးအလူရှင်များဟုတ်လားအေးတဲ့နောက်နောက်လူတန်းကြမယ်အလူရှင်များတို့ဟာယုံကြည်လို့မိမိတို့ရဲ့တရားတရားနဲ့ကြုံပြီးတော့ဒီသာသနာတော်မှာစွန့်လို့နိုင်တာမှန်ပါပါမယုံကြည်မကျင်နာဘူးဆိုရင်ရှင်းလိုက်ပြီးတတို့ယူသွားတာတော့မဖြစ်နိုင်ဘူးပြိတ္တာမှန်ပါပါ အဲဒါယုံကြည်ချက်ကြောင့်ထောင်းပေါင်းမကဆိုပြီးတော့လူကြတတ်ညာပေးကြကားညာတဲ့ကိုယ့်ရဲ့တရားတရားကိုကိုသိရမှာပါနော်သိရမှာဒါရှိသေးရအဲ့ဒီလိုတော့ပြီးတော့အမောကမင်းဟာတဏီတဲ့နဲ့90နဲ့သောက်ကလေးသောက်ကလေးတဲ့အဲ့ဒါပါရဏတော်မှာလူလိုက်တာနော်မှန်ပါပါသကလသဝရိပဲသတုရာတိနိယနရမတေလူ သကုရာတိတိဝိဟာရမဟာပါဠိကာရာပေတိသကုရာတိတိသဟသစေတိယပတိမန္တိတာနိဓမ္မေနသနောအဓမ္မေနာဟောအသောကမင်းကြီးကပြည်သူပြည်သားပြည်သူပိုင်းပစ္စည်းများနဲ့လူတာတန်းတာမဟုတ်ဘူးတဲ့သူကိုယ်ပိုင်ဖြစ်တဲ့ပစ္စည်းများနဲ့လူတန်းခြင်းမှာတဲ့ ဟုတ်ပလားအဲဒီမှာပါလဲဆိုတော့ကျောင်းတော်ကိုပဝေါ်ထားပြီးတော့မှပရိသတ်ရေစီရီပေါင်းကလည်း၈000 4တောင်တို့ကျောင်းကမရနဲ့လက်ပဲအောင်ဆိုပြီးတော့ရေထွေးရေကနေလဲပါမှာမောပါပါဗျာအဲ့ဒါလေးအားလုံးရေချက်ချတယ်တနေ့လေမြင်းလီတော်တွေလှောပြီးတော့မှအဲ့ဒါတနေ့လေအချိန်နဲ့ချိန်ချက်ပြီးတော့မှရေချက်ချအဲ့ဒီရေချက်ချဘွားကြီးမှဘလောက်တောင် အာအပလံသုတံခွေတလာယဟနာရှင်ရပြီပါတယ်လဲဆိုရင်သို့ကြောင်းရည်ချက်ပွဲရှင်နှွဲတော်ခါလူဝေဆောင်ရစစ်ပါသီလာပြောတော့ပါအဲ့ဒီရှင်းသောလေးတော်ကိုမြင်းဒီတော်လေးနဲ့တနည်းတစ်ချိန်တစ်ပြိုင်နက်တည်းဆိုပြီးတော့ကြောင်းရည်ချက်ချမှာအမိတ်တော်ဆင်းပြီးတော့ထားလို့ အဲဒီမှာကြောင်းရည်တဲ့ခြားဘဝမျိုးဒီမျိုးစိတ္တဝိတော့ပါတဲ့လူတွေကဘဏ္ဍပါးမိလားစိပါးပါအဲဒါကြောင့်ဘုန်းကြီးတို့တွေကလည်းပဲဒီနေ့ချိန်မုံတော်လည်းလူသားခြင်းကာလတရားနာခြင်းကာလမှာဘဏ္ဍပါးစိပါးအဲစိပါးမိလားဒီကုသိုလ်တော်ကြီးကိုချီးကျူးဂုဏ်ပြုသောအပြင်ဆောက်ရတာဟုတ်လားမှန်ပါဗျာဒါကြောင့်ကြောင်းရည်သက်ပွဲကြောင်းရည်သက်ပွဲရှင်လွယ်သောခါရှင်လွယ်သော စောင့်မြတ်စပလီလာရဟန်းတော်တွင်ရှင်းဆယ်ကလေးပါပြတော့ပါပါအေးရှင်းတော့လေတော့မအားလို့ရဟန်းတော်ဒီအရေးအတွက်ကြည့်လိုက်မှဆိုရင်ကလေးပေါင်း80တဲ့ဗျာသုမယဟန်ဝူတာ6သိန်းပါ ဆိုတာအမျိုးသမီးယဟန်က9သန်းနဲ့6သိန်းခုနကယဟန်တော်ယောက်ျားတွေကဂတိ80ပါတယ်ဒါမျိုးလည်းမဟုတ်ဘူးနော်7မောင်းနဲ့4တောင်းဒါကိုဖြတ်ကြည့်တော့ကြတဲ့သူကနာကြမှာဟင်းဒီလောက်ကြီးတော့မဖြစ်နိုင်ပါဘူးလို့ထင်လိုက်မှန်ပါဘူးအခုအပြောတော့ပါတောင်းလေးတောင်းအေးရှင်းတောင်းနဲ့လေးတောင်းနဲ့ဗျရောက်ရင်ကြကြပွဲကြီးမှာ ယဟန်တော်ပေါင်းကကလေးရှိတယ်မြို့သမီးယားက96သိန်းဟုတ်လားအဲ့ဒီထဲမှာဆိုလိုက်သာကိလေငြိသသိန်းယဟန်တာဘုရားယဟန်တော်ပေါင်းကလေးရှိတယ်ကတော့ပုရုဇဉ်သောတမတကရာအနာဂါစသည်တွေပေါ့မှန်ပါပါဗျာနော်အေးအဲ့ဒီထဲမှာအာတော်ကိဝယဟန်တာဆိုတဲ့ပုဂ္ဂိုလ်မြတ်ကြီးပေါင်းဘယ်လောက်ပါသိန်းပါတစ်တစ်တစ်တစ်သိန်း ဟုတ်ပါလားမှန်ပါဒါလောက်ကြီးကျယ်ခန္ဓာအဲ့ဒါကိုလည်းပဲဘုန်းကြီးတို့မြတ်စွာဘုရားကိုလိုမြတ်ကြီးဒီလောကဝိဝရဏဆိုတဲ့တကူပြတယ်လို့ပဲအဂုဏိမယဟနာရှင်မြတ်ကြီးတွေကအလောကမင်းသာသနာတော်ကိုရှင်းယူသိထွတ်တဲ့ပေါ်၍ကျိုးစားနိုင်အောင်ရလို့လောကဝိဝရဏလောကကလောကဝိဝရဏကဖွင့်လှစ်လိုက်တာဘာလို့လဲတဲ့ဖွင့်လှစ်လိုက်ပါ ဘယ်လိုလဲဆိုရင်ရှင်းတော်တော်မြော်လေးပါအာမောကမင်းရဲ့ပိုင်ပအာနာယယဖြစ်တဲ့ရှင်ပေါင်းလေးကမြို့တော်မှာဆောက်ထားတဲ့ကျောင်းသားမယားတည်ရင်များကိုသူ့ကိုယ်တိုင်မြင်စေတည်းဒိဋ္ဌာလေးကြီးပေါ့ဗျာနော်အဲဒီတော့ဒိဋ္ဌာနေရာရင်လောကကြီးကိုပွင့်လိုက်တဲ့အခါတို့တရားဓမ္မတွေတကိုးကြီးဘုရားများမှာအထက်ကဗရာထိတ်ဘုရားလေးတဆူပဲထားတယ် အပေါက်ကလေးတစ်ပေါက်ကကြည့်လိုက်အာတမျိုးတကောကြီးဘယ်ကြည့်လဲတမျိုးတကောကြီးဒီဘက်ကြည့်လဲတမျိုးတကောအဲ့ဒီလိုပဲတဲ့အခုအာတောကဟာဒေါသကြီးမှာတဲ့ဉာဏ်နာမတိမြတ်ကြီးတွေကတကုတော်နဲ့ဖွင့်လက်ကြလိုက်တဲ့အခါရှေ့ကြည့်တော့လဲကြောင်းရည်ရချပွဲအနောက်ကြည့်တော့လဲတောင်းမြောက်ကြည့်တော့လဲအဲဘလောက်များ အာရကျင့်တတ်လိုက်မလဲတို့သူတော်ရှင်တွေကြည့်

သာသနာပတာယာတော်တဲ့ရှင်မြတ်တို့တပည့်တော်သာသနာတာယာတာသာသနာအမွေခံပုဂ္ဂိုလ်ဖြစ်ပြီလားဘုရားသာသနာအမွေခံတိုက်တဲ့ပုဂ္ဂိုလ်ဖြစ်ပြီလားဘုရားယောဤခောတိမဟာရသပရဝိတောယဝဗိမာလောကပရိနာဗိမာလောကပရိမာနာမစ္ဆာရာမိတရိယသောပိသာသနိဒါယာတောတိသင်္ကနာဝိသတိပိစ္ဆေယဒါယကောတိဝဥပထာကောတိဝသင်္ခံဝိသတိ ညာနာရှင်မြတ်ကြီးတွေဆိုတော့တဲ့ဒုပြောတယ်မှန်ပါဗျာမှန်ရပြောတာပဲမှန်ရပြောပါတာမန်ပုဂ္ဂိုလ်ဆိုရင်လက်ပတ်ကိုယ်ဝိုက်ချင်ကိုယ်ဝိုက်နေအောင်မှာနော်မှန်ပါဗျာအကုယနာပုဂ္ဂိုလ်ကြီးတွေကဘယ်နဲ့ပြောတယ်တဲ့ဒုတဲ့ဗျာမဟာရတပါဠိလေးပေါ့ပြီးကိုစီတိပြီးတကလားဘယ်လောက်နေကြတဲ့အိုအာသောကယောဤကိုစီတဲ့ badawedoygojimamajiridya i bdwidoma yawamnaọga bra ma ma na bae ka ihe kea dmezieharanarizi sijoroego dari ya ya ma be luya eluy aobi yayigabadọbzirepụwilu naọbọwụ ha le သာသနာတရားတော်ဒီသာသနာတရားဓာတ်ဆိုတဲ့ဘွဲ့သာသနာအမွေကသာသနာတော်ရဲ့အတွင်းသားဆွေမျိုးဟုသောသင်္ချာရေးအတွက်သောနသစ္စတိမရောက်သေးဘူးဒါကဘုန်းကြီးဒီစာပြတာကတော့ဒီလောက်ကြီးမှန်ဘုန်းကြီးတို့နားလည်ထားရမှာကဟောဒီဓမ္မယုံကြည်ကိုစัจ java လာတစ်ခုလုံးလို့သဘောထားလိုက်မှန်ပါပါဗျာဓမ္မယုံကြည်ကဘာဖြစ်သွားစัจ java တစ်ခုလုံးလို့သဘောထား အဲ့ဒီစัจ java လာတစ်ခုလုံးနဲ့မှာလောကအများသပုဂ္ဂိုလ်ရေကယဟန္တာရေပိစိကဗုဒ္ဓရေဖရာရေသုံးမျိုးဘာနှမျိုးဖရာရေပိစိကဗုဒ္ဓရေယဟန္တာရေနော်အဲ့ဒါမှဓက္ကိရေကအလူကအစစ်အလူကိုခံတိုက်တဲ့ပုဂ္ဂိုလ်မပုဂ္ဂိုလ်မြတ်တွေတဲ့နော်ပြီးတော့ကိုယ်ကဒီဓမ္မယုံကြီးကိုတို့စัจ java လာလုံးမှတ်ပြတာတဲ့အခါမှာ အဲဒီလိုယဟနာပိဋကဗုဒ္ဓဘုရားကြီးတပါးတပါးတပါးတပါးတပါးဒူးချင်းထမြပေါ့ဒူးချင်းပြင်းကအပြစ်ပြစ်ပင်ထားပါဒါကြောင့်လားအပြင်းတော့ပြစ်ပါဗျာပြီးတော့မာပရိသတ်ဤတပါးတပါးကိုမြေကြီးကမြမပြတိုင်အောင်ကောင်းပြီးကောင်းပြီးမွန်ပြီးမြတ်ပြီးဆိုတဲ့ပြည့်စည်ကိုစုပုံပြီးတော့လှူလိုက်ပါတပါးတပုံညသာသနာတရားကမခေါ်လိုက်သေးပါဘူး သာသနာတာယတာဆိုတာသာသနာတာတာယတော်ဒီသာသနာတာအဘန္တရောညာတကောသာသနာတာယတာသာသနာတော်ရဲ့အမွေကားဆိုတာသာသနာတော်ရဲ့အတွင်းသားရှင်မျိုးပဲသာသနာအမွေကားဆိုတာသာသနာတော်ရဲ့အတွင်းသားရှင်မျိုးတို့ပိုက်စားကြည့်ပြည့်စစ်ကြည့်မိဘရဲ့သားသမီးဖြစ်မှဒီအမွေကိုခံနိုင်တယ်မဟုတ်လားမှန်ပါဗျာအဲ့လိုပဲတဲ့ သာသနာအမွေခံသာသနာအမွေခံဆိုတာလည်းပဲသာသနာကသီလသမာဓိပညာအမွေဆိုတာကမက်ဖို့လိုက်တာမှန်ပါဗျာသာသနာကသီလသမာဓိပညာအမွေဆိုတာကမက်ဖို့ဟောမက်ဖို့လိုက်တာအဲ့ဒီမက်ဖို့လိုက်ပါဆိုတဲ့အမွေဟာသီလသမာဓိပညာအဲ့ဒီသာသနာအကျင့်ကိုကျင့်မှရမှန်ပါမကျင်မနဲ့နေုံနဲ့တော့မရပါဘူးဘုရားကပြောခဲ့ပြီအမြတ်သပြည့်တရားနာပိစိကဘုရားဘယ ဇကြဝဠာအပိပဲ့တဘာလင်မြေကြီးဘောကဟိုမြမဖြစ်တဲ့အောင်ပြည့်ရှိတွေကောင်းပြီဆိုတာတွေတပုံတပုံကြီးလှူလိုက်သမ်းမှာပါကနာအမွေမခံတိုက်သေးဘူးတဲ့မှန်ပါပါဟုတ်လားအေးဒါကြောင့်နဲ့မြေကြီးစပြပြမပြပြကြည့်တွေတွေလူတော်လဲသာလနမွေကံဂုဏမှာဧကံမရပါပဲ အာရဏအမွေကားဆိုတာမရသေးဘူးလေမရသေးပါဘူးဒါဖြင့်ဘယ်လိုအမှရပါလဲသစ္စာနိယသကေပုတ်တိပပ္ပဇာယသသာရတိသာသနေညတကဝန္တိဒေသနာပုဒ္ဒဒါယကမျိုးကောင်းသာသမီတွေကကိုယ့်အိမ်မှာပွားတဲ့သာသမီတွေသာသနာတော်မှာပြုလိုက်သူတို့ရဲ့လောက်အမတုံရော့သားတို့သမီးတို့တွားကြတာသာသနာတော်ရဲ့ဒီလားသမားပညာအလောက်တာဝန်တွေကိုထမ်းဆောင်လိုက်ကြတာ သင်တို့စွမ်းအားရှိတယ်မြတ်သီလသမားပညာအလုပ်တွေကိုจิตစာပွားများအတုလိုက်ကြတာသင်တို့ရဲ့လုပ်အပ်ကြပြားလားမှမယူဘူးဆိုပြီးတော့အဲ့ဒီလိုသာသနာတော်တွင်မှသာသမီစသည်တွေကိုအနှင့်လူထမ်းဆွလွတ်ထားတဲ့ပုဂ္ဂိုလ်တွေယူလာတဲ့သာသနာအမွေခံခေါ်တိုက်တယ်ဒါကတော့တိုက်ရတယ် ဟုတ်ပါလားအဲ့တော့အဲ့ဒီသာမီမှာလည်းပဲရာဇတမနုတဓမ္မတဖြတ်သုံးနေမှာကြည်လိုက်တဲ့ရင်ငါဖွားတဲ့သာဟုတ်လားပြီးတော့မွေးစားတဲ့ကိတ္တိမသာမရှိဘူးလားရှိပါပါပြီးတော့ကတဲ့တခြားသဘာကနေပြီးတော့ပိုင်ရှင်မရှိလို့ဆိုပြီးတော့ကောက်ယူထားတဲ့သာဟုတ်လားအေးဘာပဲဖြစ်ဖြစ်ကိုကသာသမီအဖြစ်နဲ့တွင်သူ့ကိုအမွေကံအမွေစားလို့ဟောတယ်သဘောထားလိုက်ပြီ မောထဒါကြောင့်ပေါ်ရသွားပြည့်သေထုတကဥဏိတော်ဝဲတော်တော်မိမိတို့သာရင်သမီးရင်သာသနာတော်တွင်မှမရှိတဲ့အတွက်ဒါကြောင့်ဘုန်းကြီးတို့လူကြီးနှစ်ပါးပေါ့နော်အဲ့ဒါကိုသာသမီးခဲ့တဲ့ပမာထပစ္စည်းလေးပါနဲ့ဆိုပြီးတော့ထောက်ပင်ကကိတ်ကြီးမှသာအဖြစ်နဲ့မွေးစားလိုက်တော့ကိုသားကိုသမီးသာသနာတော်မှာရှိနေပြီလို့ဆိုရရောက်သွားပြီဟုတ်ရလားဒါကြောင့်ဆိုလိုက်သာသမီးချစ် ယင်းနှစ်သီးကြာရှင်ယဟံမြဘုဒ္ဓသာသနာပစ္စည်းလေးပါလူညာသူမာအမွေကဧကံခေါ်တိုက်ပါဒီတိုင်းလေးပစ္စည်းလေးပါနဲ့ထောက်မိရင်မြတ်တယ်မရသေးဘူးမှန်ပါဗျာဟုတ်လား အေးအဲ့ဒါလေးနဲ့သတိထားကြတယ်အချို့ချို့ကလွှားလွှားပြီးတော့ခပ်ပေါ်ပေါ်လေးဟောသွားတော့လူတို့ရဲ့အသိဉာဏ်အုံနောက်ဟာအတွေးတွေချောချောသွားတယ်ဒါလို့ပြေကိုတော်ရဲ့အကြောင်းကတခါလေဒီရအမာရီပညာရေးအားထုတ်ကြကိုကပြည့်ချင်းလေးပါနဲ့ထောင်းမင်းနေုံများနဲ့ဘက်ပေါ်လေးပါရပြီလို့အဲ့လိုယူဆနေကြမရသေးဘူးအိမ်ကနေပြီးတော့အာယုံယူလိုက်တို့ပြည့်ချင်းလေးပါနဲ့ထောက်ပင်တတ်တဲ့ဟံသာမတိလက်ချင်းတွေကျောင်းမှာသာသနာတော်မှာကျောင်းမှာရှိနေတယ် သူတို့တည်းအမြဲတမ်းမရဘူးတဲ့ကြတယ်ဟုတ်လားမေတ္တာတွေပွားကြတယ်ဂုဏ်တော်တွေအာရုံပြုကြတယ်စာပေတွေသင်ကြတယ်ခြားကြတယ်ပို့ကြတယ်တရားဓမ္မတွေဟောကြတယ်ပြကြတယ်ကုသိုလ်တွေလုပ်နေကြတာအချိန်ကြီးကုသိုလ်တွေလုပ်နေကြတာပါလေအေးအဲ့ဒီလိုအာရုံယူလိုက်မှသာလေမိမိမှာဒီကုသိုလ်ကရမှာပေါ့မှန်ပါဗျာဓာတ်ပုံရိုက်ပြီးတော့မှောက်ပြီးကြောင်ထိုးတာတခါမှမကြည့်ဘယ်လိုလုပ်သတိရမကြည့်မရပါဘူးရှင်းလား အဲအဲ့ဒါတချို့ကပစ္စည်းလေးပါးနဲ့ထောက်ပင်ပြီးတော့အိမ်ကလှုပ်ချင်တာလှုပ်နေချင်လို့နေပူချင်လို့ပူတင်းချင်လို့တင်းအမမက်ပေါ်လေးပါအော်တိုမက်တွေရမယ်လို့ထင်နေကြသိနေကြဘာကြောင့်လဲဒီကိစ္စကလည်းကကိုယ်တိုင်အာမတုပဲသူများတရားနာယုံမြတ်နဲ့မက်ပေါ်လေးပါရတယ်လို့အယူကလည်းရှိနေကြလေသိနေကြဟုတ်မလားအင်းအင်းအဲ့ဒါသူတရားနာရင်တဲ့တစ်ခါစိတ်တမက်တဲ့နှစ်ခါစိတ်ရင်သုံးခါစိတ်လေးခါစိတ်ငါးခါစိတ် မိုးချုပ်ပြစ်တော့မယ်ဘုရားကလေးမဲ့ပဲဟောတာငါမဲ့မှာမဟောပဲဟုတ်ပါလားအဲ့တော့မသကားလိုများအဲ့ဒီတရားဝဲရောက်သွားရင်လေးကစိတ်ရင်တော့ချီဦးနဲ့နှပ်ဘူးဒုတိယပြေးပြီးတော့ဘုရားဝဲဆုံးဆုံးမဆုံးဆုံးမဆုံးရင်လည်းကိုကလေးကစိတ်ရင်စိတ်သွားမှာကိုဟုတ်တယ်မို့လားအဲ့ဒါတတိကြီးစွာထားအဲ့ဒါလေးကသာစိတ်ရင်တော့ automatic ဆိုပြီးတော့ပြေးလာပြေးပြီးတော့အနောက်မို့ရင်မိုးကြိုးတယ်လည်းပြေးရည်ပြီးတော့လည်းပြေးပါ ਈ ငါးကစိတ်သွားရင်ဘုရားသာသနာတော်ကြီးလွန်သွားပြီလေဟုတ်လားနောက်တစ်ချက်အဲ့ဒါလိုတခါချင်းတမက်ရတာလည်းဆိုအောက်ကရေခဲတုံးကြီးပြင်ခုထိုင်ထားပါ automatic ကိုစိတ်သွားမယ်အောင်မေးတာဘယ်တရားမှနာကြမလို့ဘူးပြိတ္တာအေးဒါကြောင့်လောကအယူဝါဒတွေကအဲ့ဒါလိုအများကြီးဆိုပြီးတော့ ကိုလှုပ်အားမပါဘဲနဲ့ရနိုင်တယ်လို့လွှာသုံးနေကြတာတွေကတော်တော်ကွာကြတယ်အဲ့ဒါကြောင့်ဓာတ်စီယာခိုင်းစီယာဟုတ်လားဝိဇ္ဇာဆိုကြီးတပတိတွေစားတာနေတာပေါ့မရှိဘူးမဟုတ်ဘူးရှိကောင်းရှိလိမ့်မယ်လောကမှာအဲ့ဒီရှိတဲ့ပုံကိုယ်ကမသာမလို့လူတိုင်းကမသာမယ်ဆိုတော့အကုန်လုံးတထေးကြီးဖြစ်ကုန်မှာပါဟုတ်တယ်မို့လားအဲ့ဒါကကြွက်ကြည့်အောင်များအဲ့လူတွေဝိဇ္ဇာနဲ့ဖယားနဲ့သူကတကူရှိဇောကြီးနဲ့ဖယား ဘိုင်းဆရာနဲ့ဘုရားလောကသားနဲ့ဘုရားဘာရစီနဲ့ဘုရားဘာယသိနဲ့ဘုရားအေးလေတကူကြည့်တဲ့ဘုရားကမှမမတတ်နိုင်တာကိုဘယ်လိုပုံကိုရဘယ်လိုလို့မတတ်မှာလဲမြက်ကန်းလည်းသိမယုံကြနဲ့ဟုတ်ဟုတ်ပလားမှန်ပါဗျာဘုရားကဆိုရင်ဒေဝဒလေးမြည်မြုံမဲ့ဘုရားနဲ့ဖေးကြီးကိုကြီးဗျမှန်ပါ သူကဒေဝရရဲ့နမကိုလည်းပဲဘုရားအလောင်းကယူထားတာမဟုတ်လားရှင်ရွှေနှစ်ထပ်ကွာလေအေးသူ့ကိုတေချောင်းကျန်တာဟာကျန်တာပဲမသိခဲ့ဘူးအဲ့တော့ငါမမသိပဲပဲငါတို့အမျိုးတန်ကြီးရတဲ့ကမြင်းမျိုးလဲဆိုတော့သမိုင်းဆိုးကြီးတော့ဖြစ်မှာကဲချင်းရှာပြီမပေါ့ကဲလို့ရရမရပါဘူး အဲ့ဒီတကောအဲ့ဒီပအကြီးဆုံးအရှင်ဖြစ်တဲ့ဘုရားရဲ့ကျောင်းတော်ဝရေကနာမှာပင်ဒီဝရမြေမြူသွားခဲ့ရပါတယ်တမိုင်းဆိုးကြီးဟာသာသနာရှိသည့်တိုင်အောင်တည်နေမှာပါတကယ်လို့သူ့လူကိုယ်လိုဆန္ဒစေတနာမဟုတ်ဘူးဘုရားစေတနာက သူ့သေးကြောင်းပြန်တဲ့ဒေဝရနဲ့ရေမှပွားတဲ့ရာဟုလာတို့အပေါ်မှာမေတ္တာချင်းဝင်ညာထားလိုက်မယ်ဆိုဘယ်ဘက်မှမရိမ့်ပါဘူး သာသနာယုံကြည်ချက်ရှိရင်ဟုတ်မလားအဲ့ဒါတော့ကြီးမားတဲ့ပုဂ္ဂိုလ်ကြီးကမှလုံမပေးနိုင်တာကိုသူလောက်စွမ်းအင်မရှိတဲ့ပုဂ္ဂိုလ်တွေကလုံပေးမယ်ဆိုတာဖြစ်နိုင်မဖြစ်နိုင်အဲ့ဒါစဉ်းစားတော့ဘုရားကိုယ်တော်မြတ်ကြီးတဲ့အကြိမ်တရားဟောရုံနဲ့သာရတယ်ဆိုရင်ပစ္စဝတ်ပြီတပြိုင်နဲ့သောတာပန်ဒီသွားမယဟန္တာဖြစ်သွားကြမှာပေါ့မှန်ပါပါအဲ့ဒါကဒုဗိဒ္ဓတစ်မျိုးခက်တယ်ဘာလို့ခက်တာလဲ တို့ပြောခဲ့ပြီဒီကသုံးပုံကရှင်အနန္ဒာရဲ့တရားကြီးတရားကြီးဆိုတာရှင်မကြီးဘူးပြိတ္တာအတူကလေးနဲ့ဘယ်သူဘယ်တရားနာလို့သောတာပန်ဖြစ်သွားတယ်တဂရဏနာငရဟနာဖြစ်သွားတယ်ဒါပဲနာလို့ဆိုတာကဘုန်းကြီးပြောခဲ့ပြီဖြူးမျိုးလို့ဆိုတာဘောင်တို့ရရင်နှချောင်းဝင်စနှလုံးပေါင်းမှဖြူးမာရရင်လုံးကြီးတဲ့ချောင်းဝင်စနှလုံးပေါင်းမှမြုပ်အလမထွက်တော့လည်းပဲရေးတဲ့လူကတော့ဒီလိုကိုဘာလို့ရရင်လဲကြောင်းဝိဇ္ဇာနှလုံးပေါက်ဆိုတဲ့ စိတ်ဆိုကလေးပါမှဖြူဆိုတဲ့သကလုံးဖြစ်တာအဲ့ဒါမဟုတ်လားမာယာရဲ့လောကီရဲ့ကြောင့်ဝိသတလုံးပေါက်ဆိုတဲ့အတ္တမထွက်တော့လည်းပဲစိတ်ဆိုကလေးပါမှမြို့ဆိုတဲ့သကလုံးဖြစ်တာဒီတိုင်းဖြစ်ရအဲဘုန်းကြီးတို့ဒကာမများကတော့ဖြူဖြူလို့တန်းဖလိုက်တာလေဒါပေမဲ့ရေးတဲ့လူအနေအချင်းတော့အဲ့ဒါခေါင်းကစိတ်ဆိုကလေးပါမှဒီဖြူမျိုးသကလုံးဖြစ်တယ်လို့ပဲတဲ့ နာထားတဲ့တရားကိုကြိုးစားအထုတ်ရှုမှတ်မှသာလေမပုန်နိဗ္ဗာန်ရပါအ ਨੇ စုဓမ္မစာဒီဓမ္မစာမှမပါတဲ့ပုဂ္ဂိုလ်ဒီဘယ်တော့မှနိဗ္ဗာန်မရနိုင်စကောင်းမှုပြိတ္တာဟုတ်ပလားအေးအဲ့ဒါသတိထားရတယ်အဲ့တော့ဒိုင်ယာကြီးကဒေသနာဆုံးတဲ့ကသောတာပတ္တကရအနာဂါမိဆိုနာယုံနဲ့ရတယ်လို့လို့ထင်တာမရဘူးခေါင်းကဖြူးဖြူးဆိုတဲ့သကလုံးကိုပြန်ကြည့်ပါဟုတ်ပလားအဲ့ဒါကိုဒိုင်ယာကြီးကိုကြည့်ကြည့်ပြီးတော့လူတွေက အခုခေတ်ပေါ့ဗျာအဂိယတို့ဘာတို့ဘာသာနဲ့ဘာပေါင်းဘာဖြစ်တယ်ဆိုပြီးအတူတူရေးထားတာလိုက်လိုက်ကြတာဟုတ်တယ်မဟုတ်လားနောက်ဆုံးကြတော့ဘာသာကြံတော့တော့သင်္ကန်းဆုံးနဲ့သင်္ကန်းမိပေါင်းနဲ့အိုမဲခဲ့ပဲကြံတော့တယ်ဟုတ်တယ်မဟုတ်လားအေးလိုက်လိုက်ကြတဲ့အဂိယတွေနဲ့ကမဟုတ်ဘယ်သူဘာဖြစ်တယ်လို့ဘယ်မှကြားဘူးကြားပါဟိုရှိကလူတွေသာရှိရှိမရှိရှိဆိုပြီးတော့အရှင်လဲလာတာကြည့်တယ်မျက်မှောက်မှာဘလောက်စွမ်းလို့ဘလောက်ရှိတယ်ဆိုဘယ်သူမှမရှိဘူးပြိတ္တာ ဒါကြောင့်ကိုရင်ပြောင်းဆောင်ရင်လေရင်တွေတဲ့ထက်သောသေပေါက်တဲ့ရှိအဲ့ဒါပဲကြံရစ်တယ်ဗျာအဲဒါလေးလေဒုဒကရမများသတိထားရတယ်ဂိုင်းတော်ပြီအခုလည်းတဲ့ကိုကပြည်ကြီးလေးပါ ထောက်ပြီးနေုံညဖြင့်မိမိတို့မှာအော်တိုမက်တစ်လက်ပေါ်နှိပ်ပါမရဘူးအဲ့ဒီမှာအိမ်ကနေပြီးတော့စဉ်းစားစဉ်းစားပြီးတော့မှအော် တို့မြေကြီးလေးပါတောက်ပင်သားတွေဟာငါမင်းဒီလားကြီးရှိတယ်တို့သားမိကြီးရှိတယ်ဆိုကြောင်းတော်လားကြောင်းတော်လားပြီးပတ်စဉ်ခရပြုပြီတန်ဃာတော်တွေခုမြင်ပြီဝိယဝိဇ္ဇပြုပြီတရားနာပြုပြီတရားအထုတ်ပြုပြီအဲ့ဒီခါကြတော့မှကြောင်းအလားများတဲ့အတွေ့များတဲ့တရားအနာများတဲ့တရားအထုတ်မှပဲဘုံနိဗ္ဗာန်ရမှာဗျာရှင်းမလားအဲ့ဒါကိုခက်လွာလွာလေးနဲ့ဆိုတော့လောကလူသားတွေကဒီလိုပဲတရားနာယုံမြနဲ့မဲ့ဘုံနိဗ္ဗာန်ရသွားတယ်လို့ ဟာယဟသာမိတကားတဲ့7ပါး15ပါးလောက်ဒါကိုကတော့တကားတဲ့ဖဲရရဲ့တော့မိမ့်မလိုက်နေမြတ်ရဟန္တာကြီးဖြစ်ပါလိမ့်မယ်ဖြစ်ပါမလားဖြစ်ပါဘူးအေးအခုကပြည်ကြီးလေးပါထောက်ပြီးတော့အကျဉ်းများစွာစိတ်ရောက်တို့เจ้าမှာပြည်ကြီးလေးပါတောက်ပင်လာတဲ့ပုံကိုယ်လေးရှိတယ်ရဟန္တာမိတိရရှိလေးရှိတယ်ဟောအကျဉ်းများစွာသူများတဲ့ရောက်တယ်ဘုရားဖူးပြတဲ့တရားနာပြတဲ့ဟောတရားအထုတ်သွားပြီအဲ့ဒီအထုတ်မှုအရှင်းကို နီလာလို့ပြည့်ရှိတဲ့မိဘရဲ့သွေးသားတော်ဆမ်းမှာအမွေခံထိုက်တယ်လို့တရားဓမ္မကိုအာတုကျင်ပွားမှာမက်ဖို့နိဗ္ဗာန်ရတဲ့သာလနာအမွေခံထိုက်ပါတယ်ရှင်းမလားဒါကြောင့်ဒီထဲမှာဘုန်းကြီးတို့ရဲ့ယဟန်ဓမ္မတွေ၄50ဦးပါဘုန်းကြီးတို့ကိုလွှဲပြီးတော့ဒီမှာလာပြီးတော့တရားအားထုတ်ဖြစ်ကြတာ။ဒီကိုက်ချင်ကြပဲ။ရှင်းမလား။အဲဒါကြောင့်သာသနာအမွေကားဆိုတဲ့တရားဟာဤတွင်မဲ့လက်ထီကြမှာပြိတ္တာ။ သာဝေယဝေယဝေယ